ဒီနေ့စတုရရကဘာဝနာကိုယ်ဆောင်တရား၄ပါးပွားများတဲ့ဘာဝနာ၄ခုတွေကဘုဒ္ဓနုစတိဘာဝနာနဲ့မေတ္တာဘာဝနာပေါ့လေပွားများပုံလေးတွေအချုပ်နားလည်သွားပါပြီဒီနေ့ဉာဏ်နဲ့ အစုဘဘာဝနာနဲ့မရဏစတိပေါ့အစုဘဘာဝနာဆိုတာအပြင်ကလူဒီကုံပေါ်မှာပဲဖြစ်ဖြစ်မိမိခန္ဓာကိုယ်မှာရှိတဲ့မသတိစရာတွေကိုဖြစ်ဖြစ်ပေါ့လေမလှမပမတင့်တယ် အယုတ်ဆိုးအကြီးတံပုံတွေကိုပေါ့လေယူစရာကောင်းမှုတွေကိုမြင်အောင်ရှုတဲ့ဘာဝနာပေါ့လေအစုဘဘာဝနာလို့ခေါ်ပါတယ်ဒီနေ့အဲ့ဒါကစပြီးတော့ပြောပါမယ်အစုဘဘာဝနာရှုဖို့အမျိုးမျိုးတွေကအလွယ်ဆုံးကတော့ကုဋ္ဌဆဘာဝနာပါပဲ ဘုဒ္ဓဆဘာဝနာဆိုတာကိုယ်ထဲမှာရှိနေတဲ့အစိတ်ပိုင်းတွေပေါ့လေဆံမြေမွေးရင်းရှိသေးတဲ့ဒီတော့အရေးစသည်စသည်ပေါ့လေဒါမျိုးလေးသူ့ရဲ့လည်းသူပေါက်ဆက်ပြီးတော့အချိုးကျဖြစ်နေတော့ပေါင်းကြည့်လို့ရှိရင်လာလာပါပါတင်းတင်းတင်းတင်းတယ် ဒီလိုထင်မှတ်ရတာပါပဲအဲဒီလိုထင်မှတ်လို့ရှိရင်တော့ဒီပေါ်မှာမိမိကိုယ်ကလည်းပဲဒါရတက်မှတ်မှုဖြစ်တယ်လို့အခြားခြားကိုယ်ကလည်းပဲဒါရတက်မှတ်မှုဖြစ်တတ်တာပါပဲဒီသဖြင့်ဆန့်ကျင်ပဲလိမ်အချင်းချင်းပေါ်မျိုးသားလည်းမျိုးသမီးကိုယ်ပေါ်မှာမျိုးသမီးကလည်းမျိုးသမီးကိုယ်ပေါ်မှာပေါ့လေ ဒီလိုအပေါင်းလိုက်ကြည့်လို့ရှိရင်လောက်လိုက်တာချောလိုက်တာဆိုတော့စိတ်ကလေးဖြစ်လာရင်အဲဒီပုံမှာတတ်မဲ့တဲ့သဘောဖြစ်သွားတာပါပဲ။ဒီလိုလည်းတန်တန်ဆိုငန်းငန်းတဲ့ဒီနေရာမှာအဲဒီပုဂ္ဂိုလ်ကိုရမှာအတူရမှာကြည်လန့်နေတဲ့အနေမျိုးဖြစ်တာပဲ။ တချို့လည်းပဲတရားသဖြင့်ကျင့်တော့ကြောပြီးမှပေါ့လေယူရမယ်အစားမတရားရယူတာမျိုးတွေလည်းရှိတတ်ပါလေဒါတွေကဒီတော့အဲ့ဒီလိုခါမျိုးပေါ်မှာမတည်နေမဖွယ်ရတဲ့အစိတ်ပိုင်းတွေပဲဆိုတာပေါ့လေအဲ့ဒီလိုမြောင်ရှိလို့ရှိရင် တာယာတက်မဲ့မှုတွေဟာအပေါင်းလိုက်ကြီးလို့တာယာတက်မဲ့မှုတွေဟာတဖြည်းဖြည်းလျော့ပါပြီးတော့စိတ်ဟာလည်းပဲကြည်လင်းလာတတ်ပါတယ်။အမှန်အမျိုးအစားကောင်းပြီးတော့ကြည့်လို့ရှိလို့ကောင်းတဲ့မော်တော်ကားကြီးဟာသူ့မှာရှိတဲ့အစိပ်ပိုင်းတွေသူ့နေနဲ့သူအချိုးရကြတက်ဆင်ထားတော့ ရှိလို့ရှိလို့ကောင်းတယ်ဒီကာကြီးတိုင်ပြီလိုပဲဖြစ်ဖြစ်သုံးဟုတ်အဲ့ဒီစိတ်ပိုင်းတွေကိုတစ်ခုချင်းတစ်ခုချင်းတစားချင်းတစားချင်းဖြုတ်ထားလို့ရှိရင်ဒီတစားချင်းတစားချင်းဟာတစ်ခုချင်းအနေနဲ့တော့သုံးချလို့မရဘူးကားဟုတ်ပြီဆိုလို့ရှိရင်မတတိစီယာဖြစ်သွားတာပဲ ပေါင်းကြည့်လို့တင့်တယ်ပြင်မယ်လို့တစ်ခုချင်းတစ်ခုချင်းခွဲကြည့်လို့ရှိရင်တော့မတင့်တယ်ဘူးခွဲရတော့ဘယ်သူမှမလို့ကျင်တော့ဘူးအဲ့ဒီဥပမာလေးလိုပါပဲခန္ဓာကိုယ်ကြီးမှလည်းပဲဆံမြင်မွေးရင်ရှိတဲ့တည်းသွားရည်စသည်ပေါ့အစိတ်ပိုင်းလေးသူ့ရတဲ့သူအချိုးကြီးဖြစ်နေတာကိုအပေါင်းလိုက်ကြည့်ရင်တော့ဒါရတမ်းမြစ်စရာဖြစ်ပြီမယ်လို့ တခုကြီးတခုကြီးခွဲစိတ်ပုံကြည့်လို့ရှိရင်တော့ဘာမှရစရာမရှိတော့ဘူးဘယ်သူမှလိုချင်မှာမဟုတ်အဲဒီလိုမြင်အောင်ကြည့်တာကိုကုဋ္ဌာတကမ္မထာကမ္မထာနာလို့ခေါ်ပါတယ်အဲဒီစိတ်ပိုင်းကိုပုံကြည့်လို့တရားစရာမမြင်တော့ဘူးဆိုလို့ရှိရင်တရားမှုကမဖြစ်တော့အဲဒီလိုအလုံးမျိုး အဲဒီလိုအလိုမျိုးဟာချမ်းသာတူရခြင်းအကြောင်းဖြစ်တာမို့လို့ကမ္မဌာနအဲဒီလိုခေါ်ပါတယ်နှစ်ခုပေါင်းလိုက်တဲ့အခါကျတော့အာစုဘကမ္မဌာနကမ္မဌာနလို့ဆိုတယ်ချမ်းသာတူရပုံဒီတော့နောက်ပိုင်းကျမှပြောပါမယ်အဲဒီကုဋ္ဌဆကမ္မဌာနခေါ်တဲ့အစုဘပါဝနာဟာ ဘုန်းကြီးတို့ဘုရားမြတ်စွာသာသနာတော်နဲ့အလွန်ပဲရှိလျော်ပါရဲ့တင့်တော်ပါရဲ့လိုက်ဖက်ပါရဲ့ဟွန်းဤမထောင်သာသနာပေါ်မှာပေါ့လေအဲဒီလိုအတုပဘာဝနာမျိုးသာမရှိဘူးဆိုလို့ရှိရင်တော့ဘာဝနာဒီအမျိုးမျိုးသာပေါ့လေ အတုပဘာဝနာနဲ့အလားတူတဲ့ဘာဝမျိုးရိုးတာတစ်ခုမရှိဘူးဆိုလို့ရှိရင်တော့လက်ကင်မရှိဘူးဒါမျိုးအမြတ်တလုံးနဲ့ပွားမျိုးမရှိဘူးဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ဟာအရာရာကိုပေါ့လေစုကတည်တဲ့အရာကိုလည်းပဲပို့ပြီးတော့တည်တယ်လို့ထင်တယ်အတုပကိုတော့မှသူ့ဘာလို့ထင်မှတ်ပြီးတော့ပေါ့လေ အာယုံခံစားမှုတွေမှာအလွဲအချော်တွေဖြစ်ပြီးတော့မှားတာတွေလည်းအများကြီးရှိတတ်ပါလေ။ဉာဏ်တော်တွေလည်းပဲဒီလိုမှားတာတွေရှိတယ်။သူတွေကမှားတာတော့အထူးပြောစရာမရှိဘူး။အလွန်ကြုံမှားနေကြတော့ပါပဲသမားတော်တွေ။ဒီအတုပဘာဝနာမျိုးကင်းမဲ့နေတဲ့အတွက်ကင်းမဲ့သူဟာလောကီအာယုံ ကာမဂုဏ်မှာပေါ့လူချင်းသဘောစရာပေါ့ဟင်းညစရာကောင်းနားထောင်စရာကောင်းရှူစရာကောင်းစားစရာကောင်းတဲ့အရာသာအထီးကြီးကောင်းတဲ့အခါအရာသာကာမဂုဏ်မှာပဲဒီပုံမှာပဲအတိတ်ရဲ့ကြီးနေမယ်လို့အဲ့ဒီပုံမှာပဲစိတ်အရောက်များပြီးတော့ အဲ့ဒါနဲ့ပဲအချိန်ကုန်တတ်ပါလေဒါကြောင့်မလို့အသုဘဘာဝနာကိုကောင်းစွာပွားများသူဟာစိတ်လေးစိတ်ထားတွေပေါ့ဒီကျူရှင်းတတ်ရှင်းပြီးတော့ဘဝဟာလှဖလာတတ်ပါလေဘဝကလေးလှလာအောင်မိခန္ဓာကိုယ်မှာ အများကစတယ်လို့ထင်ရပေမဲ့လို့မစအောင်ပေါ့လေကြည့်ရမယ်ဆိုတဲ့ဆိုရိုးစကားရှိပါတယ်ဒီလိုစိတ်ကလေးလာလာအောင်ယုတ်ခန္ဓာပေါ်မှာပေါ့လေဒီနေ့ယုတ်ခန္ဓာပေါ်မှာပေါ့လေမလားတာကိုကြည့်ရတယ်ခုနပြောသလိုပေါ့လေခန္ဓာကိုယ်အစိတ်ပိုင်းဒီအပေါင်းလေးသူ့ရင်လည်းသူ့ ပေါင်းစပ်ပြီးတော့ကြည့်လို့ရှိရင်ရှော့လှလေးတွေထင်မှတ်ပြီးတော့ဗောလေတာယာမှုတတ်မှတ်မှုတွေကမဆုံးတော့ဘူးအဲ့ဒါအတွက်လုံမရတာလည်းမတတ်တာဘူးဒါလေးပြည့်စည်သွားမှာကိုလည်းပဲမျောတယ်လှတဲ့ဆကြင်တာတွေကလောဘတွေတိုးနေတာဗောလေအလှပြည့်သွားမှာကိုစိုးရိမ်တာကတော့ဒါတော့မချိတတ်တဲ့ထောသားတွေအဲဒီလောဘဒေါသတွေဖြစ်ရတာဟာ မိမိခန္ဓာကိုယ်ရဲ့မတိတဲ့မလှပပုံလေးကိုကိုယ်လည်းမရှိကြည့်လို့မတိလို့ဖြစ်တာဆိုတာပေါ့လေအဲ့ဒါလိုနဲ့ပဲလောဘဒေါသမောဟတွေဟာအကောင်းလို့တာပါပဲအဲ့ဒီဟာတွေအကောင်းလို့ရှိရင်အဲ့ဒါတွေဟာလူသားကြီးရဲ့ဆင်းရဲခြင်းအကြောင်းဖြစ်တော်တာပါပဲမိမိကိုယ်ကမှဖြစ်ဖြစ် မိမိစိတ်ဝင်စားတဲ့ရှားတဲ့အောင်မှာဖြစ်ဖြစ်အထူးသဖြင့်ပေါ့လေလိမ်မတူတဲ့ပုဂ္ဂိုလ်မှာပဲဖြစ်ဖြစ်ပေါ့လေသူရဲ့မနှမပပုံတွေဟောလေခွေးကြစိတ်ဖြာပြီးတော့အမှန်မသိရင်ကိုယ်ကိုယ်ကိုလည်းပဲခွေးကြစိတ်ဖြာပြီးတော့မသိတာမသိရတဲ့အရာတွေပဲဆိုတာ ကျိုးကြီးတိမထားဘူးဆိုလို့ရှိရင်တော့မသိရတွေ့တာပဲအခုကြည့်ချင်တာပဲဟွန်းတသက်လုံးပဲလှပနေလို့လို့ထင်တယ်အဲ့ဒီမှာဆွဲလန်းနေတာဒါတော့သိကြတယ်ဒီအလှလေးကိုလည်းထိထားခြင်းနဲ့ပြည့်စုံပါလေပဲဆိုရင်လည်းဒါဖြစ်တယ်အခုစေတန်းရစေတန်းသာတရားတွေအထုတ်တယ်ဆိုတာ စိတ်လေးစိတ်ထားတွေလောဘဒေါသမောဟတွေကင်းပြီးတော့တရှိကြည်လင်ပြီးတော့လှပအောင်လုပ်တာပဲစိတ်တွေညီကျေးကင်းပြီးတော့လှပပြီဆိုလို့ရှိရင်ပုံမူရနှုတ်မူရလေးတွေကလည်းပဲအပြည့်နဲ့စကင်းပြီးတော့တရှင်းလာတယ်လှပလာတော့တာပါပဲဒီနည်းနဲ့ပဲမိမိရဲ့ဘဝဟာ အခုလိုအပြည့်နာစာကြီးခင်းပြီးတော့ထိုင်ရှင်းလာတဲ့ပပတဲ့ဘဝမျိုးဖြစ်လာတာအပြည့်ကင်းထိုင်ရှင်းတဲ့ဘဝလှပတဲ့ဘဝမျိုးဖြစ်လာတာတခဏလေးကြည်တဲ့မိမိရဲ့ခံစားလို့အလှလေးကဘာမှ မမောစရာမရှိဘူးတခဏလေးနဲ့ပြီးသွားတာပဲဒါလေးကိုဆွလုံးလိုက်တဲ့အတွက်ဒီပေါ်မှာအထင်ကြီး အတုပဘာနာပွားလိုက်တဲ့အတွက်ဘဝဟာတဘဝလုံးပေါ်လေဒီမှာဟိုတသက်တာလုံးလဲလှပသွားနိုင်တယ်။နောက်ဆက်ရမယ့်ဘဝတွေမှာလည်းပဲဒီအစာလေးတွေဟာအလမဖြစ်ပဲဖြစ်သွားနိုင်ပါလေ။ကျိုးကျေးဇူးအများကြီးရှိနိုင်ပါလေ။ဒါမှလို့အတုပဘာဝနာပွားခြင်းဟာမတင့်တယ်မလှပဘူးပွားခြင်းဟာ ချမ်းသာသူတို့ရဲ့ရာချင်းဖြစ်တာမို့လို့ကောင်းမြတ်တဲ့အလုံးလို့ဒီလိုကျမ်းဂန်များမှာဆိုထားပါတယ်ဒီခန္ဓာကိုယ်ကြည့်ကြည့်လို့အလိုမကျဖြစ်ရလို့ဝမ်းလေးပုံလေးတွေပေါ့လေကိုကိုကိုမကြည်လက်ပုံလေးတွေပေါ့လေလွန်ခဲ့တဲ့ဒီပေါင်း30ကျော်လောက်ကဖြစ်ရကလေးကိုလည်းသင်ပြပြစီ ကိုကြီးကိုယ်တိုင်တွေ့တာတော့မဟုတ်ပါဘူးဘုန်းကြီးတို့ရဲ့စတဲ့ပညာရေးဆိုင်ရာအမျိုးသမီးတယောက်ကအင်္ဂလန်တွားပြီးတော့ဗောလေပညာသင်တာအဲဒီမှာနေစဉ်ကာလကအပြူအိုကြီးနှစ်ယောက်အိမ်တော်မရှိတဲ့အပြူအိုကြီးနှစ်ယောက်အပွားကြီးဗောလေအတူတကွနေကြတာ အဲ့ဒီအပြူအိုကြီးတယောက်ကတော့အစစရာမှာယုံရင်းတော့တော့သူတို့ကလည်းဟိုစာချီတို့ဘာလို့နီးနေပေါ့လေဖူဖောင်းလေးကဖူဖောင်းလို့ရောတဲ့နေရာရော့ပေါ်တယ်လို့တော့နေ့စဉ်အလှပြင်တယ်နော်လှပြင်လို့သူရဲ့မှရှိမှသွားပြီးတော့ရက်ကြည့်လိုက်လို့ရှိရင်အလိုမကျပြန်ပြင်း နောက်ဆုံးအလိုမကျတဲ့ခါကျတော့မျက်ရည်တောင်ကျဆိုပဲအလှကိုတိတ်နဲ့မောပြီးတော့ပေါ့လေဒီလှဟာအမြဲတည်တာမဟုတ်ပါဘူးအမြဲတမ်းယူရပြီးတော့နောက်ဆုံးပစ္စည်းတတ်တဲ့သဘောပါဆိုတာပေါ့လေနားမလဲတော့အတင်းတစ်ခါတည်းအလှကျင်တော့အလိုမကျဘူးဆိုလို့ရှိရင်တော့ဝန်ထဲမှုတွေဖြစ်တယ်စိတ်တိုင်းကျသွားလို့ရှိရင်တော့ပျော်တယ်လောဘတွေဖြစ်တယ် စိတ်တိုင်းဆိုင်တော့ဒေါသတွေဖြစ်တယ်မိမိဘွားရဲ့မတင့်တဲ့ပုံကိုတရားသဘောအနေနဲ့မတိလို့ဆိုတာပေါ့လေဓမ္မသွားပြီးတော့ခောက်ချက်ချပါတယ်အခုလည်းပဲလောကကြီးမှာအဲ့လိုမျိုးတွေရှိနေပါတယ်ပြီးတော့အဲ့ဒီလိုရှိနေမယ်ဆိုလို့ရှိရင်မိမိရဲ့စိတ်ဓာတ်ကလေးဟာအပြည့်အစုံကင်းပြီးတော့တန်ရှင်းတဲ့အနေထားရောက်ပြီးတော့ ဘဝအရှင်တန်မြင့်ပါတော့မလားဒါကြောင့်မလို့ဘဝလှခြင်းလို့ရှိရင်မိမိခန္ဓာကိုယ်ပေါ်မှာမလှပုံလေးကိုမြောင်ကြည့်ပါလို့တိုက်တွန်းရတာပါပဲဆိုမှာမြောင်ကြည့်တဲ့အတွက်အသုဘဘာဝနာပွားတဲ့အတွက်ရနိုင်တဲ့အကျိုးတွေထဲမှာဆိုလို့ရှိရင်တော့ခုတရားအထုတ်တဲ့အခါမှာ ရိုးရိုးမျက်စိနဲ့မြင်သွားတဲ့အခါလည်းပဲအလားပါမတင့်တဲ့သဘောလေးတွေသိနေတော့ယုတ်ကြည်တမ်းမဲ့မှုမဖြစ်ဘူးအထူးသဖြင့်တရားအထုတ်တဲ့အခါမှာအမျိုးသားတွေဆိုရင်စန့်ကျင်ဘက်အာယုချိုးချိုးလာလာလေးတွေ့တတ်တယ်အမျိုးသမီးကလည်းသူတို့ဆိုလို့လည်းပါဘူးစန့်ကျင်ဘက်အမျိုးသားလှလဘဝအာယုကြီးချိုးတတ်တယ် တကယ်လို့ထင်မှတ်ပြီးတော့လည်းပဲအဲ့ဒါတွေကိုตายတတ်မှတ်နေတတ်တယ်ဒီလိုဖြစ်ရတာဟာငကိုကအတုပဘာဝနာပွားများမထားလို့ဒီလိုဖြစ်ရတာဆိုတာပေါ့ဒီဒီမှာအချောက်ရှာလို့ရသွားပါတယ်ဒီတော့အခုလိုတရားမျိုးအထုတ်တဲ့အခါမှာတော်တော်လေးသမာဓိအားကောင်းလာပြီဆိုလို့ရှိရင်ဆက်လာပါပါအာယုန်ကြီးပြီးဆိုလို့ရှိရင်တော့ အမတ်တရားဆက်သွားနေတော့အလှလို့လည်းမထင်မှတ်တော့ဘူးအမတ်တွေပဲဝင်ပြီးတော့တရားမှုလည်းဖြစ်တော့စိတ်ဖြစ်စိတ်ဆုံးမှုလည်းဖြစ်တော့အဲအမတ်ကလေးတွေကြည့်ပြီးတော့တည်ညာနေတာဖြစ်ဖြစ်သွားတယ်အဲဒါဟာအတုပဘာဝနာပေါ်ရခြင်းလူကြီးအကျိုးပါပဲသူတို့ကိုကိုသိရှိတတ်တော်တွေဟာ ဘဝကြီးဖြစ်လာပြီဆိုလို့ရှိရင်တရားမှကြီးပဲတရားတဲ့ပုဂ္ဂိုလ်လည်းမရှိဘူးပြီးတော့ပြီးသလားဆိုတော့ပြီးသေးဘူးနောက်ဘဝဖြစ်ဖြစ်เสียအကြောင်းတွေကရှိနေတယ်လို့ရှိရင်ဘဝဖြစ်လည်းဖြစ်အောင်မှာပဲမဆုံးနိုင်ဘူးကောင်းတဲ့ကုဏ္ဏစိတ္တပြုမှုတွေရှိလို့ရှိရင်ကောင်းတဲ့ဘဝမကောင်းတဲ့ကုဏ္ဏစိတ္တပြုမှုတွေ အခြေဆိုးတွေရှိလို့ရှိရင်မကောင်းတဲ့ဘဝဆိုတာဒါတော့ရမြဲပဲမကောင်းမှုကြောင့်ဘဝဆိုးတွေဘဝတိတိဖြစ်ရတယ်ဆိုလို့ရှိရင်တော်တော်မကောင်းတာပဲအဲဒီဘဝမျိုးကတော့မဖြစ်တာကောင်းတာပဲကောင်းမှုကြောင့်ကောင်းဘဝတွေရနေပြီမှလို့ကိုယ်ကပြိုခြင်းနဲ့အိုတယ်ကိုယ်ကမာခြင်းနဲ့နားတယ်နောက်ဆုံးကိုယ်ကနေခြင်းမလို့လည်းဆုံးတည်ရတာပဲဘာမှတတ်နိုင်ဘူး ပြီးတော့မတည်ဖို့ရာအတွက်တည်ခြင်းတရားကိုမြင်အောင်စဉ်းစားရတယ်ဒါဓမ္မရာပဲအဲ့ဒီမတည်မှုကိုရခြင်းလို့ရှိရင်အချိန်ကြီးတည်နိုင်ဖို့ပေါ့လေယောဂနဲ့လည်းတည်နိုင်တယ်ယုတ်ကြည်လည်းပဲဖတ်တယ်လို့ဘာလို့တည်တာမျိုးလည်းရှိတယ် အဲ့ဒါလိုမဟုတ်တော့မှတစ်ဖြည်းဖြည်းအိုပြီးတော့တည်တာရှိတယ်။တည်ခြင်းတရားတော့မလွဲမှကျုံရမှာပဲဆိုတော့ဘောလေ။အဲ့ဒါလိုချုပ်ရင်စဉ်းစားထားပါလေ။တည်ရပြီအရေးကိုတည်ခြင်းတရားကိုဘောလေဒီလိုနှလုံးသွင်းရှင်ရင်မှုနေ့စဉ်မှမှပြုနေလို့ရှိရဲ့နိဗ္ဗာန်စီမလား။ မသိရဘူးဘယ်နည်းသိမလဲဘယ်ခါသိမလဲမသိရဘူးအဲ့တော့မသိခင်ကာလလေးမှာပေါ့လေလူနဲ့တူအောင်နေတတ်တဲ့နည်းလေးကြီးကြည်လိုက်ပြည့်စုံဒီလိုကုသိုလ်ကြီးဖြစ်တယ်ဖြစ်ဖို့အချိန်ရတယ်လူလူစိတ်ထားကြအောင်ပေါ့လေစိတ်ထားလေးလည်းတန်ရှင်းအောင်ပြုပြင်မှုအခြေရတယ်လူပညာတွေရှိပြီးတော့လူထက်လူဖြစ်ဖို့ပေါ့လေအစဉ်တမ်းပြည့်နဲ့ ဘောနကုသိုလ်တရားတွေကိုလည်းပဲအချိန်မီလုပ်နိုင်တော့တာပဲအဲဒီလိုလုပ်နိုင်ပြီဆိုလို့ရှိရင်တိလသမารီပညာစိတ်သိက္ခာပြည့်စုံတဲ့အတွက်သူ့မှာသူ့အတွက်တကယ်အကျိုးစီးပွားတွေပြည့်စုံပြီဆိုရင်နောက်ဘဝဆိုးတွေလည်းမကြုံတော့ဘူးအနည်းဆုံးသောတာပန်ဖြစ်သွားပြီဆိုလို့ရှိရင် ချမ်းသာကြီးကြီးဝမှုကဲမဲ့ဘာပြေပြီးရလဲလွတ်တာဒီဘဝနောက်ဘဝစုံကြီးစံကြီးအနေနဲ့ပေါ့လေဘဝတွေလည်းတတ်တူသွားနိုင်ပါလေအဲဒီလိုအကျိုးလူတွေရနိုင်ပါလေဒါကြောင့်မလို့ဒီ၄ပါးကိုသုတ္တတိကဘာဝနာကမ္မထာလို့ကိုယ်ဆောင်တရား၄ပါးရှိเสียများတာပေါ့လေ အဲဒါအမြဲအထုတ်ဖို့ရပါလိမ့်ကျမ်းဂန်များမှာတိုက်တွန်းခဲ့ပါတယ်အဲဒီ၄ပါးတွေကနောက်ဆုံးအသုဘဘာဝနာနဲ့သုံးခုကုသဇဘာဝနာနဲ့မရဏစတိတည်ခြင်းတရားပေါ်လေဒီမျိုးကိုငယ်ငယ်လေးကပွားထားလို့ရှိရင် အရွယ်ကောင်းဆုံးခါကပွားထားလို့ရှိရင်ကျမ်းမာဒုက္ခပွားထားရင်ဇဇရအရှင်ပြေဒုက္ခပွားထားမယ်ဆိုရင်ဉာဏ်ဉာဏ်ဒီလိုအထက်တန်းစားကုသိုလ်တရားတွေကိုဘာဝနာတရားတွေကိုအထုဖြစ်တော့တာပါပဲအဲဒါကပေါင်းပြီးတော့ရနိုင်တဲ့အကျိုးကိုပြောတာပါငြင်းရဒီတရားတွေအထုထားတော့ဘဝတန်တရားအတွက်ပေါ့လေတစ်လျှောက်လုံး ဘဝခီးရိတ်ခါတွေလုံလောက်သွားပြီတရားကြီးကဓမ္မတိတိကပညာတိကတွေလုံလောက်သွားပြီဘဝဟောင်းလေးဘဝဘဝတိပြောင်းတဲ့ခါကျမှပြုံပြုံလေးတည်ရဲ့နာမတည်ခင်အတုပဘာဝနာတွေခုနတည်ခြင်းတရားတွေစီရင်ထားတဲ့အတွက်တကယ်အရေးကြီးတဲ့ ထက်တန်းစားကုသိုလ်တရားတွေကိုကိုလုံးစိတ်ဓာတ်သုံးပါးလုံးတန်ရှိအောင်ကအထုခဲ့ပြီဆိုတာပေါ့လေအာယုပြုပြီးတယ်အာယုပြုပြီးတယ်ဝန်တာရတယ်တည်တတ်သွားတယ်အနိတအရေးရှိနေပြည့်နေတော့တရားမှလည်းမလျှောက်တော့ဘူးဒီတော့တကယ်အားကိုးရတဲ့ကိုယ်တော်အမြဲတမ်းပါနိုင်တဲ့ တရားဥစ္စာတွေပြည့်စုံသွားပြီတဲ့ဒါလူရင်းအကျိုးပဲတရားနဲ့ပတ်သက်ပြီးတော့တရားအထုတ်ရေးမှာပို့ပြီးတော့ဗောလေအထုတ်တဲ့အာရီတမ္မာလာဖို့ရအတွက်ဘုရားမြတ်စွာကဓမ္မုဒိတာတရား၄ပါးဟောထားပါတယ် တရားညွှန်ကြားချက်ကြီးလေးမျိုးတဲ့ချုပ်ပြီးတော့ခေါ်ထားပါသူလည်းကောင်းတယ်လေသူကတော့ဒီဖြစ်ရလေးကတော့ဘုရားလက်ထက်တော်ကာလကရှင်ရထပါဠယန္တပါရှိပါတယ်သူဟာချမ်းသာတဲ့အမျိုးအနွယ်ကနေပြီးတော့ခက်ရွယ်ရွယ်ခက်ငင်ကြီးကနေပြီးတော့ရမ်းပေါ်ဝင်ပြီးတော့ ကိလေသာရေရောင်တရားတွေအထုတ်နေတာပါတစ်ချိန်မှာအဲ့ဒီရသဗ္ဗလာယဟန်ထံပေါ်လီဘယင်တစ်ပါးကချိကပ်ပြီးတော့အရွယ်ငယ်ငယ်လေးနဲ့ရမ်းပေါင်ရောက်ပြီးတော့ဒီရန်တရားတွေအထုတ်ရတာဟာဘာအတွက်ပါတော့နဲ့ငွေတော့ခါမှာကာမဂုဏ်ခံစားတဲ့ကာမဂုဏ်ခံစား ကာမဂုဏ်တွေဝအောင်ခံစားပြီးမှဒီတရားအထုတ်လို့မဖြစ်ဘူးလားတဲ့အဲဒီလိုဆိုရင်နှစ်ဖက်ချမ်းသာရတယ်တဲ့ကာမချမ်းသာလည်းရမယ်ဓမ္မချမ်းသာလည်းရမယ်တဲ့အဲလိုဆိုဘုမကောင်းဘူးလားတဲ့အဲလိုအကြံပြုတဲ့အခါမှာရှင်ရထပါဠကပေါ့လေအဲဒီဘီရင်ကိုပြန်ပြီးတော့ဒီ သမုဒ္ဒေကတရားညွှန်ကြားချက်အချက်၄ချက်နဲ့ပြန်ပြီးတော့ခြေပါတယ်အဲ့ဒါလေးကအခုပုဂ္ဂိုလ်ကြီးသိပြီးတော့စဉ်းစားစရာနာယူစရာမှတ်စားစရာလိုက်နာစရာအမှန်ကောင်းပါလေအထူးသဖြင့်အခုလိုတရားတွေအားထုတ်ရပုဂ္ဂိုလ်တွေဆိုရင်အလွန်ကိုအသုံးဝင်ပါလေအဲ့ဒါလေးအတူချုပ်ပြီးတော့ပြောပြပြောပြပါမယ်ဒီအချက်လေးရဲ့ထဲက ပထမအဖြစ်ကတော့ဥပနိတိလောကအတုဝောလောကဆိုတာတတ္တဝအပေါင်းကိုပြောပါတယ်လူရောတိစ္ဆန်တတ္တဝါရောဒီတိရှိတတ္တဝါဒီမှာကြီးအကုန်လုံးသတ္တလောကလို့ခေါ်ပါတယ်တတ္တဝါတစုရဲ့တတ္တဝါစုပေါ့အဲဒီလောကဟာရှိကံကြောင့်ဘဝတည်ဖြစ်လာတာ ဘောအတိဖြစ်တယ်ဆိုလို့ရှိရင်သူဖြစ်တဲ့အတိုင်းကြီးနေတာမဟုတ်ဘူးတကယ်ကြီးအိုတာပဲအိုလာလို့ရှိအနာလည်းရှိတာအနာရှိအသေးလည်းရှိတာပဲဘယ်သူမှမအိုပဲနဲ့ဘယ်သူမှမနာပဲနဲ့ဘယ်သူမှမသေးပဲနဲ့ဆိုတော့ဘယ်သူမှမရှိဘူးသတ္တမလာပဲအဲ့ဒါကိုအတုဝါလို့ခေါ်ပါတယ်မမြဲတာတဲ့တတ္တဝါတွေမမြဲဘူး อืมခုချက်ချင်းမကြည့်ဘူးလားမြင်ပြီးတော့ပြောက်ချားပြီးတော့ပြောက်လမ်းပြီးစားပြီးထိပြီးထိပြီးတော့ပြောင်းလာဒါခဏိကမရဏဆိုတာတခဏချင်းဖြစ်ပြီးတော့တခဏချင်းပြောင်းလာအဲ့တော့လူတွေပါကြီးတည်တယ်ဆိုတော့တဘဝအတွက်ပြီးတော့တာဒါတည်တယ်ခေါ်တာပဲချက်ချင်းတည်တယ်နော်ချက်ချင်းဖြစ်ချက်ချင်းဖြစ်ချက်ချင်းဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်တာကမွေးတာပေါ့ဖြစ်တာကတည်တာပေါ့ နာပေါ့ချစ်ချင်းနေတာလေးတွေပေါ့လေဒီအမှန်ကောင်းတဲ့ပုံစံတွေဆိုလို့ရှိရင်ကိုယ်ရဲ့စိတ်ရှိတဲ့ကံမှာပေါ်ပြအောင်ကြီးအကုန်လုံးတစ်ခါတည်းကိုပြက်နေတာဟွန်းအဲဒီလိုမဟုတ်တောင်မှမွေးလာပြီဆိုလို့ရှိရင်တတလုံးမအိုနာမတည်ပဲနဲ့ဖြစ်ဘူးနောက်ဆုံးကြတော့အိုနာတည်အိုနာပြီးတော့နောက်ဆုံးတည်ရတော့ကြီးပဲအမြဲဘူးဆိုတော့သိချင်စားတယ် အဲ့ဒီလိုမမြဲတဲ့အတွက်တတ္တဝါတွေဟာိုရဲ့စီနာရဲ့စီတည်တဲ့စီမောင်းနှင်အဖို့ခံရတယ်ခြံလေးကနွားရီဘယ်နှပိုင်းရောက်တဲ့အခါကျတော့ခြံတကားဖွင့်ပြီးတော့တော့ကြောင်းသားကဘောလိစကြက်နှင်ဖို့နေတယ်လို့အဲ့ဒီသဘောအဲ့ဒီသဘောမျိုးပေါ့ ယ်လွားကမှလောက်ချနေလို့မရဘူးဒီလိုပဲချိန်ပြပြီးတော့ချိန်ချောက်ပြီးတော့ပို့နေတာပဲအဲ့ဒါတဝကရဆရာတစ်ချက်ပဲဒီမှာမမြဲတဲ့အတွက်ဥနာတေတို့ပို့နေတာတဲ့ဥနာတေတို့မောင်းနှင်ပို့သူတို့မမြဲပါတော့ကတတ္တဝါတွေမမြဲလို့ဥနာတေဒုက္ခပေးတွေပေါ့နိ အဲ့ဒီစီမောင်းဖို့ခံရတယ်ဒါသံဃာရစာတစ်ခုပါပဲဲဒီလိုဖြစ်လာတဲ့တ attva တိုင်းအတွက်ဘယ်ပုဂ္ဂိုလ်ကအမခံလဲမုဘမုဘရပေါင်းဘူးဆိုတာဘယ်သူကအမခံလဲမနာရပေါင်းဘူးဆိုတာဘယ်သူကအမခံလဲအထူးသဖြင့်မတရားပေါင်းဘူးဆိုတာဘယ်သူကအမခံ ဘယ်သူမှအာမခံမလဲဘယ်သူကဆောက်ရှောက်ကာကွယ်ပေးမလဲဘယ်သူမှမရှိဘူးဒါတတ္တဝါတွေအာနိချက်အဲဒါအနပိဆိုတော်လို့ခေါ်ပါတယ်ဒီတော့အဲ့ဒီသုံးမျိုးအတွက်အာမခံသူဆောက်ရှောက်သူမရှိဘူးဆိုလို့ရှိရင်တတ္တဝါတွေဟာဘုနာတိသုံးမျိုးအတွက်ဆောက်ရှောက်သူကင်းနေပြီဆိုတာပြပါတယ် အမဂတိရှိလို့ရှိရင်ဆောက်ရှောက်သူကိုတကယ်လည်းပြီးတတ်သေးကြတယ်ဒါလို့အတူရောအာအတ္တနောလောကအနဘိဆိုတော့လောကသူရောကိုယ်ပါတတ္တဝါပေါင်းစုပြီးအနဘိဆိုတော့ဆောက်ရှောက်သူအမခံသူကင်းမဲ့တဲ့အတွက်ဆောက်ရှောက်သူလည်းကင်းမဲ့ပါတယ် ထပ်တန်တော့ဆိုတော့ဘယ်သူမှမဆောက်တာဘယ်သူမှမကွာပါနဲ့ဟင်းအဲ့ဒါလိုလည်းဆိုထားပါတယ်ကွာနောက်တတိယဓမ္မဋ္ဌိစာကတော့အစအစကောလောကောသဗ္ဗံပဟာယကမဏီယနဲ့အခုအသက်ရှင်ဆုံးကာလမှာကိုယ်လုံးလဝိရိယနဲ့ရှောက်ဖွေထားတဲ့ စောင့်နေရေးအတွက်ပေါ်ဒီပစ္စည်းတွေကိုတည်ထားတဲ့အတတ်ပညာတွေအတတ်ပညာအသုံးချလို့ပေါ်ဒီစောင့်နေရေးအတွက်ဖြစ်လေတဲ့နေအိမ်တွေကအစပေါ်ဒီဓမ္မဓာတွေပေါ့အသိရှင်လုံးတော့ကိုယ်ပဲပစ္စည်းပေါ့ဟွန်းသိရှင်လုံးတော့ပိုင်တယ်လို့ဖြစ်ပြီမလို့တည်တဲ့ခါကျတော့ဘာမှယူလို့မရဘူး ကုန်လုံးထားခဲ့ရမှာပဲကိုယ်ပိုင်ဥစ္စာဆိုတာဘာမှရှိဘူးအစကောလောကောလောကသူရောကိုယ်ပါတ attva အပေါင်းကြီးအစကောကိုယ်ပိုင်ဥစ္စာဆိုတာမရှိပါဘူးတဲ့လောကသားကြီးဆိုတော့လောကရှိရင်အငြင်းမပွားရအောင်လို့ကိုယ်ရှာဖွေကြတဲ့ဟာကိုယ်ပိုင်လို့သတ်မှတ်ထားပြီမယ်လို့အမှန်ကတော့တည်တဲ့အခါကျတော့ဒါတွေပဲ ကိုယ်မပိုင်တော့ဘူးကိုယ်ကိုယ်တော့မပိုင်တော့ဘူးတပ္ပပဟယပလင်ညာမိမိခန္ဓာကိုယ်ကြီးရအစခန္ဓာကိုယ်နဲ့ဆက်တဲ့သုံးဆောင်ပြီးရှိအကုန်လုံးဆုံးခွာသွားရမှာပါတဲ့ကိုယ်ပဲဥစ္စာမရှိပါဆုံးခွာသွားရပြီတကားတဲ့ကိုယ်ပဲဥစ္စာဆိုတာကမသေးခင်ကာလမှာစိတ်ထားကောင်းတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင် ကိုယ်ရောနှုတ်ကိုစိတ်နဲ့ရှိသားရောအကိကင်းသာရှိအောင်နေတတ်တဲ့ကုသိုလ်တရားတွေပေါ့ဒါနကုသိုလ်တရားတွေဒီလကုသိုလ်တရားတွေသမထဝတ္တနာဘာဝနာကုသိုလ်တရားတွေပေါ့ဒီဒါတွေဒါတွေကတော့ယူလို့ရတယ်မကောင်းတာတွေပြုထားလို့ရှိရင်မကောင်းတာတွေတော့ဘဝမှာအကျိုးပေးမယ်အဲ့ဒါတော့ယူလို့ရတယ်လို့ဖြစ်နေပါတယ်တော့ ကောင်းတာတွေယူရမယ်ကောင်းတာတွေဆိုတာကောင်းကောင်းကိုလေဒါပဲကိုလုံးစိတ်ဓာတ်သုံးပါးလုံးတတ်ရှိအောင်လေကိရဏမိတ္တခေါ်တဲ့မကောင်းစုကောင်းစရာဓမ္မကောင်းတွေကိုရှာဖွေပြီးတော့အဲ့ဒီပုဂ္ဂိုလ်ကြီးအမိပြုပြီးတော့ကောင်းအောင်နေတတ်တဲ့နည်းလေးတွေရရှိပြီးတော့ကောင်းနေပါတဲ့အဲ့ဒီကုသိုလ်တရားတွေတော့ပါအောင်ယူရပါတယ် ကျန်တဲ့ဟာတွေကအကုန်လုံးထားခဲ့ရမှာအဲနောက်ဆုံးကတော့ပုဏ္ဏလောကောအတ္တိတောတဏ္ဍာသောတဲ့သူရောကိုယ်ပါတ attva များဟာအတ္တိတောတဲ့အာယုခံစားမှုတွေပေါ်မှာမတည်တည်နိုင်ဘူးတဲ့နည်းနည်းခံစားပြီးလို့အရသာတွေ့သွားပြီဆိုလို့ရှိရင် အဲ့ဒီနည်းနည်းလေးလက်မလို့ခြင်းများများခံစားခြင်းတယ်များများကြီးခံစားလို့ရှိရင်လည်းတိတ်ကိုများများကြီးခံစားခြင်းတယ်သူတို့ဟာတင့်တယ်နဲ့ရောက်ရဲတယ်ဆိုတာမရှိဘူးအတိတ်တော့ဆိုတင့်တယ်ရောက်ရဲခြင်းမရှိဘူးတဲ့ဒါလေးဒါလေးတော့ဆိုတော်ပါပြီဆိုတော့ဒီလိုမဟုတ်ဘူးအလားလေးတွေများလို့ရှိရင်မြင်သက်မြင်နေလာပဲ ဒါရှိတဲ့ဒါလေးလက်ထောက်လို့ရှိရင်ဒါလေးတွေရှားနေခြင်းလားအနာရတာအထိပိဖို့မအထိပိစသည်ပေါ်လို့ဒါပြောတယ်အာရတင်းနေတယ်လည်းမရှိဘူးအတိတ်တော့အာရတင်းနေရောမရှိတော့သုံးလိုက်လို့ရှိရင်ကုန်းကုံသွားတော့ဟောင်းဟောင်းသွားတော့အတိတ်သိရှားရတာဥတော့အများအားလိုနေတယ်အိပ်ပေါက်ကြည့်တဲ့ ပုံပေါက်ကြီးနဲ့ရေခတ်တယ်လို့ပါလေစကားနဲ့ရေခတ်တယ်လို့ပါလေခတ်လိုက်ရေရပြန်ကျသွားတယ်ခတ်လိုက်ရေရကြီးပြန်ကျသွားတယ်ဆိုတော့အဲဒီလိုဖြစ်နေတဲ့လူတွေဟာဒီတော့ကိုယ့်အတွက်ကိုကိုယ့်မိသားစုတွေကိုကိုယ့်တွဲပဲအတွက်ပေါ့ကောင်းစားလို့တဲ့သဘောတွေပေါ့လေတဏှာကမပြတ်တော့တဏှာကပဲသူကရှာဖွေခိုင်းနေတာပဲ တဏှာဒါဆိုတဏှာရဲ့ကြီးကျုံတဏှာရဲ့ခိုင်ပတဏှာရဲ့လူကားတွေလိုဖြစ်နေပါတယ်တဏှာဒါဆိုဆိုတာပေါ့လူမပြေဝအာမရတဏှာကြီးကျုံကြီးပါတကားဆိုအဲဒါလိုဟောထားပါတယ်မြတ်စွာဘုရားအဲဒါဓမ္မဋ္ဌိတာတရား၄ပါးကျူရီပြီးတော့စဉ်းစားထားတဲ့အတွက် ငယ်ရွယ်ဒုက္ခတမ္မာဒုက္ခကျမ်းမာဒုက္ခအဆဆရာရှင်ပြေဒုက္ခမှာအခြေစိုးအလီစိုးရကုဏဥနာတိဒုက္ခဗေဒိယလွတ်အောင်အဲ့ဒီနိလန်းရှာဖွေပြီးတော့အခုသူအထုတ်နေပါတယ်လို့အဖြေပေးပါတယ်ဒီမှာဒါတော့အတူချုပ်ပါပဲဒီမှာအခုပြောရတဲ့အချက်ဒီဟာ ပုံနာသေးသူတည်းအရင်တရားကိုမင်းအောင်စီရင်တတ်တဲ့အတွက်တကယ့်ဘောဆင်းရလုံရောက်ရေးအရင်တရားကြီးကြည့်မိလို့ရှိရင်တကယ်အရေးကြီးတဲ့အကျိုးရလာပါပဲဒီမှာဒီအကျိုးတွေဒီအကျိုးတွေရနိုင်တယ်ဆိုတာပေါ့လေဒီနေ့ကတော့ဒါတော့ပါပဲသာ uh,